ခန်းကြီးရှစ်အငယ်1မှ7ဉာဏ်ပညာသည်ခေါ်၍မိမိအတန်ကိုလွှင့်တယ်မဟုတ်လောမြင့်သောအရထိတ်၌၎င်းလန်ခီနား၌၎င်းရပ်နေ၏ကြီးသောတကားဝမြို့တကားအိမ်တကားဝမှကြွေးကြော်၍အချင်းလူတို့တင်တို့အားငါခေါ်၏လူသားတို့အားအတန်ကိုငါလွှင့်၏ဉာဏ်တိမ်သောသူတို့ပညာတရားကို နားလေကြတော့လူမိုက်တို့ ထိုးတွင်သောဉာဏ်ရှိကြတော့နားထောင်ကြ မြတ်သောစကားကိုငါပြောမည်မှန်သောတရားစကားကိုငါနှုတ်မွေ့မည်ငါနှုတ်ထွက်စကားသည်တမာတရားနှင့်သာဆိုင်၍ငါနှုတ်ခမ်းတို့သည်ဒုစရိုက်ကိုဆက်ဆုပ်ယွန်ရှာ၏ငါဟောပြောသည်မြတ်သောစကားတို့သည်ဖြောင့်မတ်၍ကောက်သောသဘောဖောက်ပြန်သောသဘောနှင့်ကင်းစင်ကြ၏နားလေသောသူ၌အလုံးစုံရှင်းလင်း၍ပညာကိုရသောသူတို့အားဟုတ်မှန်ကြ၏ငွေအရင်ငါနီးကို၎င်း မြတ်သောရွှေအရင်ပညာတတ်ကို၎င်းခံယူကြလော့အကြောင်းမူကားပညာသည်ပရမညာထက်သာ၍မြတ်၏နှစ်သက်ဖွယ်သမျှသော အရာတို့သည်ထိုယန္နာကို မပြိုင်နိုင်ကြအငယ်၁၂မှ၁၉ငါဉာဏ်ပညာသည်တမာတိနှင့် ပေါင်းဖော်၍လိမ္မာသောသိပ္ပံအတတ်များကို ဖော်တတ်၏ဒါရဘုရားကိုကြောက်ရွံ့သောသဘောကားဒုစရိုက်ကိုမုံသောသဘောတည်း မာနထောင်လွှားခြင်းစော်ကားခြင်းမကောင်းသောလမ်းသို့လိုက်ခြင်းကောက်သောစကားဖြင့်ပြောဆိုခြင်းတို့ကိုငါမုံ၏အကြံပေးနိုင်သောအခွင့်နှင့်ပညာရတနာသည်ငါ၌ရှိ၏ငါသည်ဉာဏ်ဖြည့်၍အစွမ်းတတ္တိနှင့်ပြည့်စုံ၏ငါအားဖြင့်ရှင်မြင်တို့သည်စိုးဆိုင်ရသောအခွင့်မင်းအရာရှိတို့သည်ဆုံးဖြတ်ရသောအခွင့်ရှိကြ၏ငါအားဖြင့်မင်းသားမူမှတရားသူကြီးအပေါင်းတို့သည်အစိုးရသောအခွင့်ရှိကြ၏ ငါ့ကိုချစ်သောသူတို့ကိုငါချစ်၏။ငါ့ကိုကြိုးစား၍ရှာသောသူတို့သည်တွေ့တတ်ကြ၏။ငါ၌စည်းစိမ်နှင့်ဂုဏ်အသရေရှိ၏။မြဲသောစည်းစိမ်နှင့်ဖြောင့်မတ်ခြင်းပါရမီရှိ၏။ငါပေးသောအကျိုးသည် ရွှေထက်မက ရွှေစင်ထက်သာ၍မြတ်၏။ငါ့ကြောင့်ရသောအခွန်ဘဏ္ဍာသည်ငွေတော်ထက်သာ၍မြတ်၏။ငါသည်ဖြောင့်မတ်ခြင်းလမ်း တရားသဖြင့်စီရင်ခြင်းလမ်းအလယ်၌ရှောက်သွားသည်ဖြစ်၍၊ငါ့ကိုချစ်သောသူတို့သည် အမွေခံရသောအခွင့်နှင့် သူတို့ဘဏ္ဍာတိုက်ပြည့်ဝစေသောအခွင့်ကိုငါပေးတတ်၏။ထာဝရဘုရားသည်ရှေးအမှုတော်ကို မပြုမှီထွက်ကြွတော်မူစကပင်ငါ့ကိုပိုင်တော်မူ၏။မြေကြီးမဖြစ်မှီရှေးဦးစွာသောကာလ၊အနန္တကာလမှစ၍ငါသည်ဘိသိက်ခံပြီ။နက်နဲသောပင်လယ်မဖြစ်၊ရေနှင့်ကြွယ်ဝသော စမ်းရည်တွင် မဖြစ်မီငါကိုဖြစ်ပွားစေတော်မူ၏အငယ်25မှ31တောင်ကြီးမတီတောင်ငယ်မဖြစ်မီမြေကြီးနှင့်လေတော်များကို မဖန်ဆင်းဥဆုံးသော မြေမှုန့်ကိုမျှမဖန်ဆင်းမီငါကိုဖြစ်ပွားစေတော်မူ၏မိုးကောင်းကင်ကို ပြင်တော်မူသောအခါငါရှိ၏သမုတ်တရားမျက်နှာကိုကန့်ကွက်သောအမှုအထက်မိုးတိမ်တို့ကိုတီးစေသောအမှုနည်းနည်းသောအရက်၌ စံရည်ပေါက်တို့ကိုခိုင်ခံ့စေသောအမှု၊သမုဒ္ဒရာ၌ကန့်ကွက်သောအပိုင်းအခြားကို ရေမလွှမ်းရမည်အကြောင်းစီရင်သောအမှု၊မြေကြီးတိုက်မြစ်တည်သောအမှုတို့ကိုပြီးစီးစေတော်မူသောအခါ၊ငါသည်ကျွေးမွေးတော်မူသောသားကဲ့သို့အထံတော်ပါးတွင် နေ၍အစဉ်မပြတ်မွေ့လျော်တော်မူရာဖြစ်၏။ရှေ့တော်၌အစဉ်မပြတ်ကစားလျက်၊ဖန်ဆင်းတော်မူသောမြေကြီးတပြင်လုံးတွင်ရွှင်လန်းလျက်၊လူသားတို့နှင့် ပေါင်းဘော်၍ပျော်ပါးလျက် နေ၏အငယ်32မှ36တို့ဖြစ်၍ငါသားတို့ငါစကားကို နားထောင်ကြလော့ငါ၏လမ်းများကိုစောင့်ရှောက်တော်သူသည်မင်္ဂလာရှိကြ၏ငါဆုံးမခြင်းကိုမပယ်ကြနှင့် နားထောင်၍ပညာရှိကြလော့ငါစကားကို ကြား၍ငါတကားနာမှနေတိုင်းဆောင်လျက်တကားတိုင်နာမှ မျော်လင့်လျက်နေသောသူသည် မင်္ဂလာရှိ၏ငါကိုရှာ၍တွေ့သောသူသည် အသက်ကိုတွေ့၏ ထာဝရဘုရား၏ကျေးဇူးတော်ကိုလည်းခံရ၏။ငါ့ကိုပြစ်မှားသောသူမူကားမိမိအသက်ဝိညာဉ်ကိုပြစ်မှား၏။ငါ့ကိုမုန်းသောသူအပေါင်းတို့သည်တေခြင်းကိုချစ်ကြ၏